ခန်းကြီး6အငယ်1မှ30တပန်ဣဒရလအမျိုးသားတို့သည်သာရဖျားရှိတော်၌ဒုစရိုက်ကိုပြုသောကြောင့်သူတို့ကိုမိဒရန်အမျိုးလက်၌ခုနှစ်နှစ်ပတ်လုံးအတော်မူသည်ဖြင့်မိဒရန်အမျိုးသည်ဣဒရလအမျိုးကိုနိုင်၍ညှင်းဆဲသောကြောင့်ဣဒရလအမျိုးသားတို့သည်တောင်ရိုး၌ခိုင်ခန့်သောဥမင်မြေတွင်တို့ကိုလှုပ်ရကြ၏ဣဒရလအမျိုးသည်လေလုတ်ပြီးမှ မိဒရန်ပြည်သားနှင့် အာမလက်ပြည်သားအစရှိသောအရှိပြည်သားတို့သည်ချီလာ၍တပ်ချသဖြင့်ဂါဇမြို့တိုင်အောင်မြေအသီးနှံကိုသုတ်သင်ပယ်ရှင်းလျက်စားစရာကိုခြံ၍မထား၊သိုးနွားမြည်းကိုလည်းခြံ၍မထားကြ။အဘယ်သို့နည်းဟူမူကား၊သူတို့သည်တိရစ္ဆာန်များ၊တဲများပါလျက်၊ကျိုင်းကောင်များပြားသကဲ့သို့သူတို့နှင့်ကုလားအုပ်တို့သည် မရေတွက်နိုင်အောင် များပြားသဖြင့် ဣဒရေလပြည်ကိုဖျက်ဆီးလျက်လာကြ၏ဣဒရေလအမျိုးသားတို့သည်မိဒရန်အမျိုးသားတို့ကြောင့်အလွန်ဆင်းရဲ၍သာရဖျံအားဟစ်ကြော်ကြ၏ထိုသောမိဒရန်အမျိုးသားတို့ကြောင့်သာရဖျံအားဟစ်ကြော်ကြသောအခါသာရဖျံသည်ပရောဖက်တယောက်ကိုဣဒရေလအမျိုးသားတို့ထံသို့စေလွတ်တော်မူ၍ဣဒရေလမျိုး၏ဖျားသခင်သာရဖျားမိန်တော်မူသည်ကား ကျွန်ခံနေရာအေဂုတုပြည်မှတင်တို့ကိုငါနှုတ်ဆောင်ပြီးအေဂုတုပြည်သားလက်မှ၎င်းညင်းဆဲသောသူအပေါင်းတို့လက်မှ၎င်းတင်တို့ကိုကယ်နှုတ်၍သူတို့ကိုတင်တို့ရှေ့မှနှင်ထုတ်သည်ဖြင့်သူတို့ပြည်ကိုပေးပြီးငါသည်တင်တို့၏ဖျားသခင်သာရဖျားဖြစ်၏တင်တို့လေသော အာမောရိပြည်သားကိုးကွယ်သောဖျားတို့ကိုမကြောက်ရွံ့ကြနှင့်ဟုငါပြည့်ညတ်တော်လဲတင်တို့သည်ငါစကားကို နားမထောင်ကြဟုမိန်တော်မူ၏အငယ်7မှ14တဖန်သာရဖျားဤကောင်းကင်တမန်ဒီလာ၍ဩဖရယွာမှ အာဘိဇာအမျိုးသားယောရှပိုင်သောတပိတ်ပင်အောက်၌ထိုင်နေ၏ယောရှသားဂိဒေါန်သည်မိမိစပါးကိုမိဒရန်လူတို့မတွေ့စေခြင်းဟံစပြစ်တီးနေရာတစားအနားမှစပါးကိုနယ်လျက်နေ၏သာရဖျားဤ ကောင်းကင်တမန်သည်ကိုထင်ရှား၍ခွန်အားကြီးသောအချင်းသူရဲ့သာရဖျားသည်တင်နှင့်အတူရှိတော်မူ၏ဟုဆိုလျင်ဂိတောင်ကအိုသခင်သာရဖျားသည်အကျွန်ုပ်တို့နှင့်အတူရှိတော်မူသည်မှန်လျင်အဘယ်ကြောင့်ဤအမှုကြီးရောက်ရပါသနည်းဒါဝရဖျားသည်ငါတို့ကိုအေဂုတုပြည်မှနှုတ်ဆောင်တော်မူသည်မဟုတ်လောဟုအကျွန်ုပ်တို့အဖအများပြောသည့်အတိုင်းပြုတော်မူသော အံ့ဘွယ်သောအမှုရှိသမျှတို့သည်အဘယ်မှာရှိပါသနည်းယခုမှသာရဖျားသည် ကျွန်ုပ်တို့ကိုစွန့်၍မိဒရန်လူတို့လက်သို့အတော်မူပြီတကားဟုဆိုလေသောသာရဖျားသည် သူကိုကြည့်ရှု၍ယခုတင်ရသောတကူကို အမိပြုလျက်တော်လောတင်သည်ဣဒရလအမျိုးကိုမိဒရန်လူတို့လက်မှကယ်နှုတ်လိမ့်မည်တင့်ကိုငါစေခိုင်းသည် မဟုတ်လောဟု မိန်တော်မူ၏ အငယ်15မှ20ဂိဒေါန်ကလည်းအိုသခင်အကျွန်ုပ်သည်ဣဒရေလအမျိုးကိုအဘယ်သို့ကယ်နှုတ်နိုင်ပါမည်နည်းအကျွန်ုပ်ဆွေအမျိုးသည်မနာရှေအမျိုး၌တာ၍ဆင်းရဲပါ၏အကျွန်ုပ်သည်လည်းကိုယ်အဆွေမျိုး၌အယုတ်ဆုံးသောသူဖြစ်ပါ၏ဟုလျှောက်လင်ဒါဝရဖျားကအကယ်စင်စစ်ငါသည်တင်းနှင့်အတူရှိသည်ဖြင့်တင်းသည်လူတယောက်ကိုလှုပ်ကြံတဲ့ကဲ့သို့ မိဒရန်လူတို့ကိုလှုပ်ကြံလိမ့်မည်ဟုမိန်တော်မူ၏ဂိဒေါင်ကလည်းအကျွန်ုပ်သည်ရှေ့တော်၌မျက်နာရပါလျင်အကျွန်ုပ်နှင့်ယခုနှုတ်ဆက်တော်မူကြောင်းထင်ရှားသောနမိတ်လက္ခဏာကိုပြတော်မူပါအကျွန်ုပ်သည်တဖန်လာပြန်၍ဘောဇင်ပူဇော်တကာကို ဆောင်ခဲ့သဖြင့်ကိုရောရှိ၌မတင်မီတိုင်အောင်ဤအရက်ကကြွသွားတော်မမူပါနှင့်ဟု တောင်းပန်လျင် သင်သည်ပြန်၍မလာမီတိုင်အောင်ငါနေမည်ဟုမိန်တော်မူ၏။ဂိဒေါင်သည်တွား၍စိတ်တငယ်တကောင်ကို၎င်းမုံညက်တအေဖာနှင့်လှုပ်သောတဆေးမဲ့မုံပြားတို့ကို၎င်း ပြင်ဆင်လေ၏။စိတ်သားကို တောင်း၌ထက်၍စိတ်သားပြုတ်ရည်ကိုအိုး၌လောင်းပြီးမှကောင်းငင်တမန်ရှိရာတပိတ်ပင်အောက်သို့ဆောင်ခဲ့၍ဆက်လေ၏။သာဝရဖျား၏ကောင်းငင်တမန်ကလည်း အမဲသားနှင့်တဆေးမဲ့မုံပြားတို့ကိုယူ၍ဤကြောက်ပေါ်မှာတင်ထားလော့အမဲသားပြုတ်ရည်ကိုတွန်းလောင်းလော့ဟုဆိုလျင် ဆိုသည့်အတိုင်းဂီတောင်သည်ပြုလေ၏အငယ်21မှ24ထိုအခါသာရဖျား၏ကောင်းကင်တမန်သည်မိမိကင်သောတောင်ဝေးကိုဆန့်၍အမဲသားနှင့်တဆေးမဲ့မုံပြားတို့ကို တို့သည်ဖြင့် ကြောက်သေးကမိထ၍အမဲသားနှင့်တဆေးမဲ့မုံပြားတို့ကို လောင်ပြီးမှဒါရဘုရား၏ကောင်းကင်တမန်သည်ကွယ်လေ၏ဒါရဘုရား၏ကောင်းကင်တမန်ဖြစ်သည်ကိုဂိတောင်သည်သိမြင်သောအခါအိုရှင်ဒါရဘုရား အကျွန်ုပ်သည်ဒါရဘုရား၏ကောင်းကင်တမန်ကို မျက်နှချင်းဆိုင်၍မြင်ရပါပြီတကားဟုလျှောက်တော်ဒါရဘုရားက ချမ်းသာပါစေမဆိုးရိမ်နှင့်တင်းသည်တေဘေးနှင့်လွတ်လျက်ရှိသည်ဟု မိန်တော်မူ၏ ထိုအရ၌ဂိဒေါန်သည်ထာဝရဘုရားအဖို့ရစ်ပလင်ကိုတည်၍ယေဟောဝါရှလုံအမည်ဖြင့်မှဲ့လေ၏အပြေစာသားဤနေရန်ဩဖရယော၌ယနေ့တိုင်အောင်ရှိသည်အငယ်25မှ32ထိုနေ့ညမှာသာရဖျားကတင့်အဖဤနွားပိုင်နှင့်အသက်9နှစ်ရှိသောဒုတိယနွားထီကိုယူပြီးလင်တင့်အဖတည်သော ဘာလဖျား၏ရစ်ပလင်ကို ဖြိုဖျက်၍ရစ်ပလင်အနားမှရှိသောအာရှရပင်ကို ခုတ်လဲလော့ငါစီရင်တဲ့အတိုင်းဤကြောက်ပေါ်မှာသာရဖျားဖို့ရစ်ပလင်ကိုတီးပြီးလင် ခုတ်လဲသောတစ်သားဖြင့်ဒုတိယနွားကိုမိရှု၍ရစ်ပူဇော်လောဟု မိန်တော်မူ၏ဂီတောင်လည်းမိမိကျွန်ဆယ်ယောက်တို့ကိုခေါ်၍သာရဖျားမိန်တော်မူသည့်အတိုင်းပြုလေ၏မိမိအဖအ၏အိမ်သားတို့ကို၎င်း မြို့သားတို့ကို၎င်းကြောက်၍နေ့အချိန်မပြုဝွင့်သောကြောင့်ညအချိန်၌ပြု၏နံနက်စောစော မြို့သားတို့သည်ထကြသောအခါဘာလဖျား၏ရစ်ပလင်သည် ပြိုပြက်လျက်အနားမှရှိသောအာရှရတ်ပင်လဲလဲလျက်နောက်တည်သော ရစ်ပလင်ပေါ်မှဒုတိယနွားထီကို ပူဇော်လျက်ရှိသည်ကို တွေ့ကြလျင်ဤအမှုကိုအဘယ်သူပြုသည်နည်းဟုတယောက်ကိုတယောက်မေးမြန်းစစ်ကြောလျင်ဤအမှုကို ယောရှသားဂိဒေါင်ပြုပြီဟု လူအချို့တို့သည် ဆိုကြ၏ထိုအခါမြို့သားတို့သည်ယောရှအားတင်ဤသားသည်ဘာလဖျား၏ရစ်ပလင်ကို ဖြိုဖျက်၍အနားမှရှိသောအာရှရပင်ကို ခုတ်လဲသောကြောင့်သူကိုအသေးခံစေခြင်းငှာထုတ်လော့ဟု ဆိုတော်လေယောရှသည်တစ်ဖက်၌နေသောသူအပေါင်းတို့အားတင်တို့သည် ဘာလဖျားဘက်၌အမှုဆောင်မည်လော သူကိုကယ်တင်မည်လောသူဘက်၌အမှုဆောင်သောသူသည်နာနှင့်မလွန်မီ အသေးခံပါလေစေဘာလသည်ဖျားမှန်လျင်သူ၏ရစ်ပလင်ကိုသုံးတယောက်ဖြိုဖျက်သောကြောင့်မိမိအမှုကိုမိမိဆောင်ပါလေစေဟု ပြန်ပြော၏ထိုသောဘာလဖျားသည်သူ၏ရစ်ပလင်ကိုသုံးတယောက်ဖြိုဖျက်သောကြောင့်ထိုသူတစ်ဖက်မိမိအမှုကိုမိမိဆောင်ပါလေစေဟုဆိုလျက် သူ၏သားကိုထိုနေ့၌ယေရုံဘာလအမည်ဖြင့်မှဲ့တည်းအငယ်33မှ40ထိုအခါမိဒရန်ပြည်သားအာမလက်ပြည်သားအရှိပြည်သားအပေါင်းတို့သည်စီဝေးသဖြင့်ရေစရေလချိုင်းတို့ကူးသွား၍တက်ချကြ၏သာရဖျား၏ဝိညာဉ်တော်သည်ဂိတောင်ပေါ်မှတက်ရောက်၍သူသည်တဘိုးမှုသဖြင့်အပြေစာသားတို့သည်လိုက်ကြ၏ တမန်တို့ကိုမနာရှေခရင်တလျှောက်လုံးသို့စေလွှတ်၍မနာရှေအမျိုးသားတို့သည်လိုက်ကြ၏တဖန်အာရှာခရိုင်ဇာဘူးလုံခရိုင်နာတလိခရိုင်တို့တမန်တို့ကို စေလွှတ်၍ထိုခရိုင်သားတို့သည်လည်းစုဝေးရာသို့ လာကြ၏ဂိရုံသည်လည်းဖျားသခင်အားကိုရောသည်မိန်တော်မူသည့်အတိုင်းဤဒေလအမျိုးကို အကျွန်ုပ်အားဖြင့်ကယ်တင်တော်မူမည်မှန်လင်အကျွန်ုပ်သည်တိုးတကောင်၏အမွေးကို တလင်း၌ထားပါမည်တိုးမွေးသည်နှင်းဆို၍မြေပြင်လုံးတွေ့ချောက်လျင် မိန်တော်မူသည့်အတိုင်းဤဒေလမျိုးကို အကျွန်ုပ်အားဖြင့်ကဲတင်တော်မူမည်ကိုအကျွန်ုပ်သိပါမည်ဟု တောင်းလျှောက်သည့်အတိုင်းဖြစ်လေ၏နာနှင့်စောစောထား၍တိုးမွေးကိုညှစ်သည်ဖြင့်နှင်းရည်သည်အင်းတုံအပြည့်ရှိလေ၏တပန်းကြီးတောင်က အမျက်ထွက်တော်မူမူပါနှင့်တကြိမ်သာလျှောက်ပါဦးမည် သိုးတကောင်၏အမွေးနှင့်ယခုတကြိမ်သာစုံစမ်းရသောအခွင့်ကို ပေးတော်မူပါ။မြေတပြင်လုံးသည်နှင်းစို၍သိုးမွှေးသွေ့ခြောက်ပါစေဟုဘုရားသခင်အားတောင်းလျှောက်သည်အတိုင်း၊ထိုညဉ့်၌လည်းဘုရားသခင် ပြုတော်မူသဖြင့်၊မြေတပြင်လုံးသည်နှင်းစို၍သိုးမွှေးသွေ့ခြောက်လျက်ရှိ၏